ဒီကမြတ်စွာဘုရားကသန္တရာတိဟူသောခီးကကြီးကိုကျော်လွန်ပြီးတော့ဒီကိနဲ့နိဗ္ဗာန်ရောက်ရှိရေးအတွက်ကိုယ်တိုင်ဖန်တီးထားတဲ့မေခင်ရှိပါအရှင်တရားကိုအတ္တမမီတဲ့ရထားကြီးပဲလို့ တင်စားပြီးတော့ဗောလေအနတ္တကိုနှိမ့်ကြခဲ့ပါတယ်အဲ့ဒါဒီနေ့ဆက်ပြီးတော့ခေါ်ရမယ်သထောအကုဇနောနာမဆိုသထောအကုဇနောနာမနာရထောဆိုတာရေယထာပြောပါတယ်ယထာဒီနေရာဌာနဟာရေယထာနဲ့တူတဲ့မဂ္ဂင်၈ပါးအကျင့်တရားကိုယူပါပါတယ်ဒီနေရာဌာနမှာ ဂတိယဉ်ရထားများကတော့ဝေယုံမှာစီရီပါရီမထည့်လို့ရှိရင်အတန်မြည်တတ်တယ်။ဒါတော့လူတွေများများစီးလို့ရှိရင်လည်းပဲအတန်မြည်တတ်တယ်။အခုဒီမယထာကတော့ဘလောက်ပဲဝိနည်းတတ္တဝါတွေစီစီအဲ့ဒီလိုအတန်မမြည်ဘူးတဲ့။ဒါမှလည်း ဒီချိန်နဲ့နဲ့ပဲမြတ်စွာဘုရားတရားကြားလာလို့ဒီမဂ္ဂင်7ပါးကျင့်တရားပြည့်စုံစွာကျင့်တဲ့ပုဂ္ဂိုလ်တွေထောင်နဲ့တောင်းနဲ့တန်းနဲ့ဂရီနဲ့ချီပြီးတော့ဒီကျုပ်တရားရသွားကြတာဒီမဂ္ဂင်7ပါးကျင့်တရားရင်ထားကြီးကိုတက်စီးတာဒီထားကြီးဟာမဆန့်ဘူးလည်းမရှိဘူးဘယ်လောက်ပဲများများညီတာလည်းမရှိဘူးအဲ့ဒါထူးခြားတယ် လက်ကရရထားကြီးကအတမမီတွေပဲလို့ဒီမဂ္ဂင်7ပါးခြင်းတရားကိုရှင်းသုံးဖြစ်ပွားစေခြင်းအပြင်ရှင်းသုံးတဲ့အဲလိုက်လာတဲ့အဲရှင်းသုံးဖြစ်ပွားစေခြင်းအပြင်တက်စီးတဲ့ပုဂ္ဂိုလ်များကတော့ဘုရားထုတ်ဆဲပုဂ္ဂိုလ်များ အထုလို့သောတာပန်တဂရကအစရှိတဲ့အရိယာဖြစ်သွားတဲ့ပုဂ္ဂိုလ်များစိတ်ပုဂ္ဂိုလ်များတော့ဒီရထားကြီးရဲ့ကြီးစုကုန်တွေကိုနားလေတော့ကြည့်ကြည့်ကြတယ်အတန်တော့မြည်ရဲ့ဒီရထားကြီးအတန်မြည်ပဲလို့တက်ရှိတဲ့ပုဂ္ဂိုလ်များတော့အတန်မြည်ထွက်လာတာပဲအာသိကောင်းနေရထားကြီးပဲ တည်ရင်ထားရရှိရတဲ့အတွက်ဒီမဂ္ဂင်7ပါးကျင့်တရားကျင့်သုံးရတဲ့အတွက်မိမိတို့ဟာအထူးခြားခြားစိတ်တည်ကြီးတယ်အတိညာဏ်လည်းပဲတိုးဝတယ်လောကရဏတဏ္ဍီလည်းပဲခန္ဓာကြီးရှိတယ်စသည်ပေါ့ဒီလိုရှိကြကြတယ်ယဟနာထေရီထေရီမာကြီးတို့များခြေသာထေရီများမာကြီးတို့များနိရောဓသမဘာကဝင်စားကထားတဲ့အခါခြေတော်ဖလားသမဘာဝင်စားရမှာထားတဲ့အခါ အထူးအားဖြင့်ပြိဋိဘသံဃာနိကရဲ့လောကလူထုံးစာအရနိစ္စရာပုဂ္ဂိုလ်တွေကွယ်လွန်တော့မယ်ဆိုရင်ကွယ်လွန်မှုတေချာနေလို့ရှိရင်သက်ဆိုင်ရာအကျဉ်းသူတွေကသိဝင်နေတာခွဲခွာသွားမယ်ပုဂ္ဂိုလ်ကလည်းပဲဝင်နေမှာပဲဒါပေမဲ့လို့ပြိဋိဘသံဃာနိစေတဲ့ပုဂ္ဂိုလ်တွေကဝင်မနေဘူးသိချမ်းသာတာ ဒုက္ခခတ်သိဒီခန္ဓာကြီးတော့သတ်သိရတော့မယ်တကယ်အင်းကြီးနဲ့ရောက်ရတော့မယ်ဆိုတော့ပြိဋိဘံသံဃာကြီးမှာတိတ်ဥဒ္ဒနေရှိကြတာတိတ်ကောင်းတဲ့ချမ်းသာပဲဆိုတာပေါ့လေအဲနောက်ဆုံးအဘိယဒိတာပေါ့လေခုနဥနာတိဒုက္ခပြီးမလိုက်နိုင်တဲ့ဓမ္မနာဘေးရန်ကင်းတဲ့ချမ်းသာရောက်ပြီဆိုလို့ရှိရင်ဥဒ္ဒကြည့်ကြတာတက်ရှိတဲ့ပုဂ္ဂိုလ်တွေအတန်ကြီးတယ်ဆိုတဲ့သဘောပေါ့ ဒီနေရာဌာနမှာဆက်ထင်ပြီးတော့ပြောကြပါလေဒါပေမဲ့လို့ဆက်ထင်ပြောလို့ရှိရင်မဆုံးနိုင်တော့ဘူးလေသဘောလေးတော့ပြောပြောပါယဟန္တာမို့လို့သူတို့ရဲ့အဆင့်ကအမြင့်တဲ့အတွက်သူပုဂ္ဂိုလ်အနေနဲ့စဉ်းစားလို့မရတော့သူတို့ရဲ့အခြေအနေကိုမသိတာထားပါတော့ဒီကုတရားကြာကြာနာနာအထုနေတဲ့ပုဂ္ဂိုလ်များဒီဝရဏတရားကြီးခေဝေးစင်ကြယ်ပြီး ခြေကယုံနာပိုင်းခြားသိမှုကအစအတိညာလေးတစ်ဆင့်နဲ့တစ်ဆင့်ဖြစ်လာပြီးတော့ကုရိယပြဉာဏ်ပိုင်းလောက်ရောက်လာရင်ပဲသိကောင်းလာပဲအဲ့ဒီမှာတခါလဲညီထွက်လာတာပဲအဲ့ဒီညီကိုအတန်ညီပုံလေးတော့ခွန်ကြီးကအဲ့ဒါလေးနည်းနည်းဆက်ပြီးတော့အချင်းချုပ်ပြီးတော့ပြောပါမယ်မြတ်စွာဘုရားဟောကြားပါတယ်သုညကာရံပုဋ္ဌသသံသတ္တိတ္တသပိ ယာယိနောအမနုတိရတိဟောတိသမတမဥပ္ပါသသောတဲ့သုံးရကံပွိဋ္ဌကဆိုတာလူသူစိတ်တဲ့ကမ္မထခန္ဓာမျိုးဝင်ရောက်ချင်းကပ်ပြီးတော့သံတจิตသဘိက္ခုနော်တဲ့လောကီအာယုကာမဂုဏ်တွေနဲ့စိတ်ချုပ်ရှားခြင်းမရှိဘဲနဲ့အခုလိုဝိပဿနာဇံပေါ့လေ ရှုမှတ်တဲ့ပုဂ္ဂိုလ်ဟာကိုယ်ရဲ့စိုက်ပြီးတော့ပေါ်တိုင်းပေါ်တိုင်းအာယုံကိုတရားစိုက်ချိန်လိုက်ကြိုက်ပြီးတော့ဗောလေဆွဆွမြဲမြဲရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဒီဝရဏတရားကြီးခေဝေးခြင်းကျဲတာပါပဲဒါတည်ကြတယ်နောက်ပထမဇာနေပြီးတော့ဒုတိယဇာဒုတိယဇာဆိုလို့ရှိရင်အနည်းအပฏิပတ်တိအစရှိတဲ့တရားရတာတွေတွေ့လာတဲ့အခါအမနုတိရတိဟောတိ ယုံနာဖြစ်ချက်တွေမြင်လာတာအကျဉ်းနာမြင်လာတော့အမှန်တည်းတိဟောတိလူကမကုံချမ်းသာနတ်ကမကုံချမ်းသာလက်ထမ်းမမီတဲ့ချမ်းသာမျိုးအပျော်မျိုးတဲ့တမဲကောင်းမပြည့်နေတဲ့ချမ်းသာမျိုးပျော်မျိုးဒါလည်းပေါ်ထွက်လာတာပဲဘာဖြစ်လို့လဲဆိုတော့စိတ်ကောင်းတဲ့ဉာဏ်ကမှတိုးတက်လာတာကိုဝိပဿနာဉာဏ်နဲ့အားထုတ်ပြီးတော့တိုးတက်လာတယ်အဲ့ဒီလိုဆိုရှိပါတယ်အဲ့ဒီခါမှာ အာသိကောင်းတဲ့တရားပဲဒီတရားတွေခုမှတွေ့ရတာသိကောင်းတဲ့တရားတွေအတိနောက်ကြတဲ့သိခြင်းဆိုတာပါပဲသူများလည်းဟောခြင်းပြောခြင်းတိုက်တွန်းခြင်းနဲ့စိတ်ကြီးအများကြီးဖြစ်တာသာသနာပြုခြင်းနဲ့စိတ်ကြီးအများကြီးဖြစ်တာဒါမြည်လာတာပေါ့အမဂ္ဂင်ခြေပါခြင်းတရားလမ်းစဉ်ပေါ်မှာဖြစ်ပွားစေတဲ့အနေအားဖြင့်တက်ရှိတဲ့ပုဂ္ဂိုလ်မြည်လာတာဒါတကယ်အရိယာမဲ့ဟုတ်သေးဘူးဘုဘဘကမဲ့လောက်ပဲရှိသေးတယ်ဘုဘဘကမဲ့အခိုက်တာပါဘူးပဲဘယ်လောက်တန်နေမြည်လာတယ်ဆိုတာရှိတော့ ကောင်းကောင်းကျင့်သုံးတဲ့ပုဂ္ဂိုလ်များတော့ကျင့်သုံးမှုရဲ့အကျိုးကပေါ်ထွက်လာတော့ရှင်မွန်တန်နေချီးကျူးတန်နေပေါ့လေပေါ့လေဖြစ်ပွားလာပြီမယ်လို့ကျင့်သုံးမှုနေရာမကျလို့ရှိရင်တော့သူတို့မြည်ကြတယ်တန်တရားစိတ်ကြီးနဲ့လည်းပဲတွေးကြတယ်တဲဆိုးတဲ့အလုပ်ပဲတေပင်မနဲ့အလုပ်ပဲဆိုတာပေါ့လေအဲ့ဒီလိုအတန်မျိုးတွေလည်းထွက်လာတယ်ဒါပေမဲ့လို့တက်စီးလို့ထွက်တာတော့မဟုတ်ပါဘူးသူတို့ကတော့ ကောင်းကောင်းမကျင့်သုံးတဲ့အတွက်ပေါ့လေညီးတန်နေဖြစ်လာတာအဲ့ဒါမျိုးလည်းပဲကြားရပါတယ်နော်အရှင်လည်းပဲယူသားတာတော့အထုတ်နေကြပါလားဓမ္မတို့အကြောင်းအားလျော်စွာဉာဏ်ကနှုတ်လို့ဝိရိယကလည်းပဲမပြည့်စုံလို့စိတ်ဆူဆီးမှုတတိတမာရီအားလည်းမကောင်းလို့တရားအတက်နှေးတာတွေရှိတယ်တက်နှေးတော့သူတို့ကညီးတယ်သူတို့ကတော့ခီးသွားပဲသွားနေရပါတယ်တဲ့ သူစခန်းကလည်းပဲပြီးတော့မယ်ဒီတိုင်းဆိုရင်ဖြစ်မှဖြစ်ပါမလားဆိုပြီးတော့စိတ်တက်တည်ကြတယ်။ဒါဘုန်းကြီးများကအားပေးရပါတယ်စိတ်ဓာတ်မကြပါနဲ့။တရားမျက်စိနေတာလည်းပဲကောက်ပါတယ်လို့။ဘာဖြစ်လို့လဲဆိုတော့သံခါနဲ့ဘုသူတော်ဟာအရာထဲမှာသံခါတော်လမ်းကမှားနေတော့ဟိုလမ်းဒီလမ်းကိုလျှောက်ပြီးတော့သွားသွားသွားသွားနေရတော့မျက်စိလည်းတော့ဘုသူတော်ဆန်း လူခံနေဆိုပြီးတော့ဆန်လောင်းတော့ဆန်ဒီညောင်းရရဖို့ပဲလို့ဒီလိုအားပေးရပါတယ်။သူတို့ကြီးလာတဲ့တန်ကတော့မယုံကြည်လို့တော့မဟုတ်ဘူး။သခါကသိငါကြီးဆိုတော့သူတို့ကိုသူတို့တရားသိမဟာဘူးလို့ထင်ပြီးတော့ကြီးလာတာပါ။ခဏအတမမီတဲ့မိခင်ရထားကြီးဟာဘိန်းနဲ့ပါရအောင်ပဲ။ဘိန်းတစ်ခုတတ်ဆင်ထားတယ်ဓမ္မကျက်ကြီးဆန်ကြီးတော့ဆိုတာပါ။ဓမ္မကျက်ကဓမ္မကျက်ကဆိုတာ ကာယကဝိရိယတစ်မျိုးနဲ့จิตကจิตစိကဝိရိယကတစ်မျိုးအဲ့ဒီဝိရိယနှစ်မျိုးကိုပဲဓမ္မကျက်ကလို့ဆိုထားပါတယ်ဓမ္မကျက်ကြီးဆိုတဲ့စကားစုမှာဓမ္မဆိုတာကတော့သူတော်ကောင်းများကျင့်ရိုးတရားကိုပြောပါတယ်အခုတရားနယ်တဲ့ရောက်လာပြီဆိုရင်သောရထိုင်ပြီးတော့အရိယဘု၄မျိုးမျက်မျက်တတ နေရမှာကိုဒါမှချမ်းသာရေးလည်းရတာပြီးတော့အရိယာပုတ်၄မျိုးကိုဖြစ်စေနိုင်တဲ့ကာယကဝိရိယမရှိဘဲနဲ့ထိုင်ုံလာထိုင်ပြီးတော့အခြားအရိယာပုတ်တွေမရှိပညာရှောက်လာရှောက်ပြီးတော့အခြားထိုင်တဲ့အရိယာပုတ်လည်းမဖြစ်စသည်ပေါ့ဒီတခုကချွေးနေဒါတရားမှာထိခိုက်နိုင်တာပဲပြီးတော့လည်းပဲဖြစ်ဖြစ်ဖြစ်လိုက်တဲ့ အရိယာပုဂ္ဂိုလ်ဖြစ်စေဖို့ရာဝိရိယမစိုက်ဘူးဆိုလို့ရှိရင်ဒီအရိယာပုဂ္ဂိုလ်တွေကဖြစ်ပေါ်မလာဘူးပြင့်နေတာအဲ့ဒါလိုဖြစ်တယ်အဲ့ဒါလိုအနေမျိုးမဟုတ်ဘဲနဲ့ခန္ဓာကြောင်းရစိုက်တဲ့အနေအထားကပေါ့လေအနေအထားရှိနေတာခုနပြင်းရတဲ့အနေအထားမျိုးကနေပြီးတော့กินလို့ပြီးတော့ ကောင်းတဲ့အနေအထားလေးပေါ့ဒီကာယကဝိရိယအနေအထားလေးရှိတာအဲ့ဒီရှိရမှာဒါပထမဆုံးကာယကဝိရိယရှိရကိုစေတသိကဝိရိယဆိုတာကတော့ကိုယ်ဝိရိယတွေကျူတိုင်းကျူတိုင်းပေါ့လေရှိကကျူသွားရှိကဖြစ်သွားနောက်ကနေလိုက်ပြီးတော့အမြဲတစေဆွေးမြဲစွာရှိမှနေအောင်ကြောင်းကြဆိုင်ရတာပယ်နေရာလေးမှာအလတ်မရှိရဘူးပေါ့လေပေါ်တိုင်း မလွတ်အောင်မှတ်မယ်ဆိုတာပေါ့လေကြောင်းရဆိုင်မယ်ဆိုတာပေါ့လေစိတ်ကြောင်းရဆိုင်မှုလေးပါတယ်အဲဒီကြောင်းရဆိုင်မှုလေးပါတော့တကယ်လို့အပြင်းထူနေရင်ကိလေသာလက်ခံတဲ့အနေဖြစ်နေတယ်အခုဒီမှာကြောင်းရဆိုင်ပြီးတော့ကိလေသာလက်မခံပယ်လှန်လိုက်ပြီအဲတော့ကာယကဝိရိယဘိန်းတစ်ခုရောတတိကဝိရိယဘိန်းတစ်ခုရောဘိန်းတစ်ခုဒီမှာအချိုးကျလဲနေတာမြေထားမှာဘိန်းတယ်လို့ရှိရင်ကိုလိုတဲ့စီ ရောက်တော့တာပဲဘိမလဲဘူးဆိုလို့ရှိရင်တော့ရောက်မရောက်နိုင်ဘူးဒီမှာဒီတော့ဒီရထားမှာဘိနှဘိတတ်ထားပါတယ်တဲ့အဲဆိုဆရာညခန္ဓာတိုင်းမှာဝိရိယရှိတဲ့ပုဂ္ဂိုလ်ဟာသူကရဲရင်လည်းခက်ခဲနဲ့တွေ့လည်းပဲနောက်တော့မသွားဘူးဒါကြောင့်ဝိရိယဟာရဲရင်သူရဲ့အဖြစ်လို့ဒီလိုကြံ့ကြံ့များမှာပြထားတယ် တရားထုတ်တဲ့ပုဂ္ဂိုလ်တွေဟာဆရာတွေကတိုက်တွန်းပေးမှပဲစဉ္ညာလျှောက်ချင်ကြတာစဉ္ညာလျှောက်ရမှသူတို့ဝင်လေးကြတယ်သင်မှန်းမှသူတို့ကြောက်ကြတယ်ဒါမရဲရဲတဲ့သဘောပါပဲအမှန်ကစဉ္ညာလျှောက်ရေးမှသင်မှန်းမှမကြောက်ရဘူးတတ္တိရှိရတယ်တတ္တိရှိမှစဉ္ညာလျှောက်ခြင်းဖြင့်ပထမဆုံးဝိရိယဖြစ်လာမယ် ကြွားတိုင်းလမ်းတိုင်းခြားတိုင်းမလွတ်တမ်းမှတ်နိုင်ရေးအတွက်မြဲတာကြောက်ရဆိုင်သေးတဲ့ဝရိယပေါ့နောက်ထပ်ဝရိယတစ်ခုတိုးလာတယ်ဝရိယနှစ်ထပ်နှစ်ထပ်ပါနေတယ်ရှင်းရဆောက်တာဝရိယသိကောင်းလာတယ်ပါရဲရဲမှုတွေတတ္တိတွေတွေးပြီးနေတာအမှန်ကောင်းလာဒါကြောင့်ရှင်းရဆောက်မပြင်းဖို့အတွက်ရေးကြည့်ပါရှင်းရဆောက်မပြင်းတော့ကာယကဝရိယရောစေတသိကဝရိယရောဒီဘိမ့်မဘိမ့်ဟာလဲနေတာလဲနေဒီ ဒီယထာဟာကိုလိုတဲ့စီကိုဆက်နေတော့တာပဲအဘယဒိသာဆိုတာပေါ့လေဘေးကင်းတဲ့စီတခါတည်းရှိရှိပြီးတော့ဆက်နေတော့တချို့ယောဂီများတော့ကာယကဝရိယဘိန်းတစ်ဘိန်းနဲ့စေတသိကဝရိယဘိန်းတစ်ဘိန်းအထူးအားဖြင့်စေတသိကဝရိယဘိန်းပေါ့ကောင်းကောင်းမလဲလို့ပေါ်တိုင်းအာယုံကိုမလွတ်တမ်း မှတ်နိုင်ရေးအတွက်တတိကြောင်းကြထားတဲ့စိတ်ကနေမလားကြောင်းကြထားတဲ့ဝိရိယနေတဲ့အတွက်ကိဋ္တာလက်ခံစိတ်စဉ်ကိဋ္တာတွေဝင်ဝင်နေတော့တရားကတော်တော်နဲ့နေရာမကျဘူးလိုတဲ့စီမရောက်နိုင်လို့ဖြစ်နေတယ်စိတ်ကနေမလားဒီတိကဝိရိယရှိပြီဆိုရင်ဉာဏ်တွေကတိုးတက်နေတာပဲကိဋ္တာလက်မခံပယ်လှဆိုတာပေါ့ တတိယလည်းပေါ်လာတော့တာပဲသမာဓိလည်းဖြစ်လာတယ်သမာဓိဖြစ်လာဉာဏ်လည်းပွင့်လာတော့တာဉာဏ်များကြီးရောက်တယ်ကွာအဲဒီယနာယနာပြတ်ချပြတ်ချဆိုရင်တော့ဝိရိယကြီးမဆက်ဘူးဆိုလို့ရှိရင်တော့အဲ့ဒါတော်တော်လေးကိုဖြီးရဖို့တရားအဲ့ဒါကြီးဖြစ်တတ်ပါတယ်အဲကိုယ့်ကိုယ်ကိုပြန်ပြီးတော့မေးဖို့အရေးကြီးပါတယ်ဒီကာယကဝိရိယဘိန်းရောစိတ္တိကဝိရိယဘိန်းရောပုံမှန်လေရလားလို့ရှင်းပါတယ်ကိုယ့်အကူပြန်ပြီးတော့သုံးတတ်ခြင်း အဲဒီလိုဝိရိယနှမျိုးရှိတဲ့ပုဂ္ဂိုလ်အထူးအားဖြင့်စိတ္တိကဝိရိယတော်တော်လေးအစဉ်စဉ်ထက်သန်အားကောင်းလာတဲ့ပုဂ္ဂိုလ်ကိုအာရတဝိရိယလို့ခေါ်ပါတယ်အာရတဝိရိယပုဂ္ဂိုလ်ဟာဘာအကျိုးရှိတယ်လို့ဆိုတော့အာရတဝိရိယခေါ်ဘိက္ခူသုခံဝိဟရတိအာရတဝိရိယရှိတဲ့ပုဂ္ဂိုလ်ဟာချမ်းသာစွာနေရတယ်တဲ့ချမ်းသာစွာနေရတယ်ဆိုတာဘာလို့ဆိုတော့ဥဝိ ဘုဝေတောပါပကိအကုတ္တိတာမိဟိကာမဝုတ္တဇဘာတာဝုတ္တဝိညာတာဝုတ္တခေါ်တဲ့သိုးရတဲ့အကြံစိုးတွေကကင်းလွတ်ပြီးတော့နေတာဒါဆန္ဒစွာနေရတယ်ပြောတာပဲကာမဝုတ္တလည်းမရှိဘူးဇဘာတာဝုတ္တလည်းမရှိဘူးဝိညာတာဝုတ္တလည်းမရှိဘူးအဲ့ဒါကြီးရှင်းပြီးတော့ချမ်းမြေစွာနဲ့နေရတာဟုတ်တယ်လေသူရိယဆင်းဆင်းဆင်းဆင်းတက်လာတော့ပက္ခိတဝိရဆင်းတယ်ရနေတာလည်းမဟုတ်ဘူးအောက်ကျသွားတယ်လည်းမဟုတ်ဘူး နောက်တစ်ဖြည်းဖြည်းမဲ့ရှည်ဆိုင်တဲ့အထိပြိပုံလာဝိရိယဖြစ်လာပါအဲဒီကကြားလို့ရှိရင်သိချမ်းတာပါဒါကြောင့်ပရထံပြိပူရီတိမိမိရဲ့အကျိုးစီးပွားအစစ်မှန်ဖြစ်တဲ့သီလသမားကြီးပညာမဲ့ခင်ရှိပါခြင်းတရားကိုလည်းပဲဖြည့်ပြီးသားဖြစ်သွားတယ်တဲ့ဝိရိယဘိန်းဘိန်းနေတဲ့ပုဂ္ဂိုလ်ပေါ်ရပါအဲဒီကျိုးရည်ညာရပါသိကြတယ်ဝိရိယရဲ့အကြောင်းတွေတော့ ထီးကျူးလို့မကုန်နိုင်ပါဘူးလူရင်းတော့ပြောပြီးတော့ဒီနေ့တရားသိရတော့မယ်မြတ်စွာဘုရားကတူတူနဲ့နားလည်အောင်ဆိုပြီးတော့မိတ်ရှိတယ်ဒီလိုဝိရိယမျိုးမရှိဘဲနဲ့အသက်တရားရှင်းနေရတာတဲ့ဒီလိုဝိရိယထားပြီးတော့တရက်တာလေးနဲ့တရက်ကလေးနဲ့အသက်ရှင်ရတာကတာလွန်ပြီးတော့ညင်းရပါတယ်လို့ဒီလိုချုပ်ပြီးတော့ဟောပါတယ်ဒါတော့အခုပြောခဲ့တဲ့ဝိရိယရဲ့အကျိုးတွေကိုဒီနားလည်ပြီးတော့ ကာယကဝိရိယစေတသိကဝိရိယရှိရောဒီမေထားကြီးအဘယတိတာရှိရှိရောဗောဒီကြည့်တဲ့နေရာပုံမှန်လက်ညောင်ကျိုးစားပွားများအထုတ်နိုင်ကြပါစေလို့ဆိုရင်းနဲ့ဒီတရားဝတ်သိနေပါ